ခန်းကြီး25အငယ်1မှ9ထိုမှတပါအာတဟေမံယေဒုတုံသားတို့နှင့်အတူဝိုင်း၍စောင်းတယော ခွက်ကွင်းကိုတီးမုတ်လျက်ကိုးကွယ်ခြင်းမှုကို ဆောင်ရွက်เสียဖို့ဒါဝိနှင့်ပရိသတ်ဘူကြီးအကြီးကဲတို့သည်ခွဲခန့်တော်သူတို့ဆင်းဟုမူကားအာတတာဇကုရယောတနေတနီအာရှယေလတစု သူတို့သည် ရှင်ဘုရင်စီရင်သည်အတိုင်းအဘအာသ၌တပည့်ဖြစ်၍ကိုးကွယ်ခြင်းအမှုကို ဆောင်ရွက်ရကြ၏။ယေဒုသုန်သားဂေဒလိ၊ဇေရိ၊ရှိမိ၊ယေရှာယ၊ဟာရှဘိ၊မတ္တိသိ၊ပေါင်းခြောက်ယောက်၊သူတို့သည်အဘယေဒုသုန်၌တပည့်ဖြစ်၍ထာဝရဘုရား၏ဂုဏ်ကျေးဇူးတော်ကိုဘော်ပြချီးမွမ်းခြင်းငှါစောင်းတီးလျက်ကိုးကွယ်ခြင်းအမှုကိုဆောင်ရွက်ရကြ၏။ဟေမန်သား ဗုတ်ကိမတ္တနိဩဇေလရှေဘွေလယေရိမုတ်ဟာနနိဟာနန်အေလျာတဂိဒလတိယောမေတေဇာယောရှဘေကရှမလောတိဟောတိရမဟာစုတ်တိဟုသောထိုသူ အပေါင်းတို့သည်တပိုးမုတ်လျက်ဘုရားသခင်တရားတော်ကိုဟောပြောသောရှင်မြင်းဤဆရာတော်ဟေမန်သားဖြစ်ကြ၏ ဘုရားသခင်သည်ဟေမန်အားသားတကျိပ်လေးယောက်နှင့်သမီးသုံးယောက်တို့ကိုပေးတော်မူ၏။ထိုသားအပေါင်းတို့သည်အာသပ်၊ယေဒုသုန်၊ဟေမန်တို့ကို ရှင်ဘုရင်စီရင်သည်အတိုင်းအဘဟေမန်၌တပည့်ဖြစ်၍ထာဝရအရှင်ဘုရားသခင်၏အိမ်တော်၌ခွက်ကွင်း၊စောင်း၊တယောကိုတီးလျက်သီချင်းဆို၍အမှုတော်ကိုဆောင်ရွက်ရကြ၏။ထိုသူတို့နှင့်တကွထာဝရဘုရား၏သီချင်းကိုသင်၍ လေ့ကျက်သောညီကိုပေါင်းက208ကျိတ်8ယောက်တည်းအငယ်၈မှ31ထိုသူတို့သည်အကြီးအငယ်ဆရာတပြည့်ယောနောလျက်ဇေဒံပြု၍တင်းဖွဲ့ရမှာပထမသူကားအာတအပေါင်းတင်းဝင်သူယောသတိဒုတိယသူဂေဒလိသူနှင့်သူဤသားညီပေါင်းကတစ်ချိတ်နှစ်ယောက်တည်းတတိယသူဇကုရ သူနှင့်သူ၏သားညီပေါင်းကားတကျိပ်နှစ်ယောက်တည်းစတုထသူဣဇရိသူနှင့်သူ၏သားညီပေါင်းကားတကျိပ်နှစ်ယောက်တည်းပြစ်စမသူနေသနိသူနှင့်သူ၏သားညီပေါင်းကားတကျိပ်နှစ်ယောက်တည်းသတ္တမသူဘုတ်ကိသူနှင့်သူ၏သားညီပေါင်းကားတကျိပ်နှစ်ယောက်တည်းတတ္တမသူယေရှေယေလ သူနှင့်သူ၏သားညီပေါင်းကားတကျိပ်နှစ်ယောက်တည်း။အဋ္ဌမသူယေရှာယသူနှင့်သူ၏သားညီပေါင်းကားတကျိပ်နှစ်ယောက်တည်း။နဝမသူမတ္တနိသူနှင့်သူ၏သားညီပေါင်းကားတကျိပ်နှစ်ယောက်တည်း။ဒသမသူရှိမိသူနှင့်သူ၏သားညီပေါင်းကားတကျိပ်နှစ်ယောက်တည်း။ဧကဒသမသူအာယေလသူနှင့်သူ၏သားညီပေါင်းကားတကျိပ်နှစ်ယောက်တည်း။ဒွါဒသမသူဟာရှဘိ သူနှင့်သူ၏သားညီပေါင်းကားတကျိပ်နှစ်ယောက်တည်း။တကျိပ်သုံးယောက်မြောက်သောသူ ရှေဗွေလ၊သူနှင့်သူ၏ညီပေါင်းကားတကျိပ်နှစ်ယောက်တည်း။တကျိပ်လေးယောက်မြောက်သောသူ မတ္တသိ၊သူနှင့်သူ၏သားညီပေါင်းကားတကျိပ်နှစ်ယောက်တည်း။တကျိပ်ငါးယောက်မြောက်သောသူယေရမုတ်၊သူနှင့်သူ၏သားညီပေါင်းကားတကျိပ်နှစ်ယောက်တည်း။တကျိပ်ခြောက်ယောက်မြောက်သောသူဟာနနိ၊သူနှင့်သူ၏ သားညီပေါင်းကားတစ်ကျိပ်နှစ်ယောက်တည်းတစ်ကျိပ်ခုနှစ်ယောက်မြောက်သောသူယောရှဘေကရှသူနှင့်သူ၏သားညီပေါင်းကားတစ်ကျိပ်နှစ်ယောက်တည်းတစ်ကျိပ်ရှစ်ယောက်မြောက်သောသူဟာနန် သူနှင့်သူ၏သားညီပေါင်းကားတစ်ကျိပ်နှစ်ယောက်တည်းတစ်ကျိပ်ကိုးယောက်မြောက်သောသူမက်လောတိသူနှင့်သူ၏သားညီပေါင်းကားတစ်ကျိပ်နှစ်ယောက်တည်းနှစ်ကျိပ်မြောက်သောသူအေလျာသာသူနှင့်သူ၏သားညီပေါင်းကားတစ်ကျိပ်နှစ်ယောက်တည်းနှစ်ကျိပ်တယောက်မြောက်သောသူ ဟောတိရသူနှင့်သူ၏သားညီပေါင်းကားတစ်ကျိပ်နှစ်ယောက်တည်းနှစ်ကျိပ်နှစ်ယောက်မြောက်သောသူဂိဒါလတိသူနှင့်သူ၏သားညီပေါင်းကားတစ်ကျိပ်နှစ်ယောက်တည်းနှစ်ကျိပ်သုံးယောက်မြောက်သောသူ မဟာစယုတ်သူနှင့်သူ၏သားညီပေါင်းကားတစ်ကျိပ်နှစ်ယောက်တည်းနှစ်ကျိပ်လေးယောက်မြောက်သောသူယောမဒီစာသူနှင့်သူ၏သားညီပေါင်းကားတစ်ကျိပ်နှစ်ယောက်တည်း